ဒီကနေ့သာသနာတော်နှစ်2550ခုနှစ်မြန်မာနှစ်1369ခုနှစ်ဘောင်းလာပြီရော17ရက်ခရစ်နှစ်2008ခုနှစ်ဧပြီလ1ရက်အင်္ဂါနေ့3နာရီခွဲအချိန်မှာဘုန်းကြီးတို့တရားစွဲစဒီနေ့မှာအလူရှင်များကမိမိတို့ရဲ့ ယ၌ဖြစ်တဲ့သာယရဏများကိုရှစ်ပါးပရိက္ခရာစုံလင်စွာ ဖြစ်မြင့်မြတ်သောရှင်သာမဏေဖြစ်သူသွင်းချီးမြှင့်တယ်ဥจุဟင်းဒေါ်မွေယံဥတင်ဝင်းဒေါ်ဥမကြီးဒေါ်မွေယံကတော့မြန်မာနာမည်ပါတို့တော့တော်တော်ရှားတဲ့နာမည်ပဲမွေမွေယံဥจุဟင်းကတော့တရုတ်နာမည် ဒီလူရှင်တွေကမိမိတို့ရဲ့သာယတနာတို့ကို မြင့်မြတ်တဲ့ရှင်သာမဏေဖြစ်သွသွင်းချီးမြှင့်ခြင်းဗဗိဇမင်္ဂလာသာသနာပြုကုသိုလ်ပြုစုတယ်ဒီသာသနာပြုကုသိုလ်အကြောင်းပြုပြီးတော့ဆွမ်းခဲဘွယ်ပေါ်စဉ်ချိုးချင်းရတာအဖျားဖျားတို့ကိုလည်းဆက်ကတ်တယ်ဖြိုရမကတို့ကိုလည်းဆက်ကတ်တယ်ဝဋ္ထုငွေတို့မှာဖြစ်ပေါ်သောပစ္စည်းလေးပါးတို့ကိုလည်းအသီးအသီးတတ်ဆွမ်းသမျှလှူဒန်းဆက်ကတ်ကြတယ်ဒါနကုသိုလ်တွေ မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာဒါနသီလဘာဝနာလို့ကုသိုလ်ကောင်းမှု၃မျိုးပြုရတယ်ဒါနစွန့်နိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းအခုလိုပြုတဲ့ဒါနကတော့အကြောင်းမဲ့တသက်မဟုတ်ဘဲနဲ့မိမိတို့ရဲ့သားများကိုသာသနာပေါင်းသွတ်သွင်းချီးမြှင့်ခြင်းအပိစ္စမင်္ဂလာကုသိုလ်အကြောင်းပြုပြီးတော့ပြုတဲ့ ဆွမ်းဒါနပစ္စည်းလေးပါးဒါနတွေဖြစ်တော့ကုသလောဓမ္မောကုသလသဓမ္မတဥပနိတ္တယပစ္စေနပစ္စယောဝထံဒေသနာရနဲ့ညီတယ်ကုသလောဓမ္မောကုသိုလ်တရားတစ်ခုကကုသလသဓမ္မတတခြားကုသိုလ်တရားတစ်ခုအားပစ္စယောဥပကာရကောအာကြည်သောအကြောင်းဖြင့်ကျေစုပြုတယ်တဲ့အာကြည်တဲ့အကြောင်းဆိုတာ ဘာလဲဆိုတော့ပကတုပနိတယပစ္စယတတ္တိနဲ့ကျေစုပြုတယ်ပကတုပနိတယပစ္စယတတ္တိဆိုတာသူ့တဘာဝကိုကအင်အားကောင်းနေတဲ့အကြောင်းတရားအဲ့ဒီအကြောင်းတရားကြောင့်ပဲနောက်ကုသိုလ်တစ်ခုဖြစ်ပေါ်လာတယ်ရှေးကုသိုလ်တစ်ခုကနောက်ကုသိုလ်တစ်ခုဖြစ်ပေါ်အောင်အကြောင်းပြုကျေစုပြုလိုက်တယ်အဲ့ဒါကိုပကတုပနိတယပစ္စည်းခေါ်တာ အဲဒါလိုပဲကုသိုလ်အကြောင်းပြုပြီးတော့ကုသိုလ်ဖြစ်တယ်လို့အကုသိုလ်အကြောင်းပြုပြီးတော့ကုသိုလ်လည်းဖြစ်တယ်ဒါလည်းပကတုပနိဒေယပစ္စယတတ္တိပဲအခုကတော့ကုသိုလ်အကြောင်းပြုပြီးတော့ကုသိုလ်တရားဖြစ်ပွားတာပကတုပနိဒေယပစ္စယတတ္တိပဋ္ဌာန်းဒေသနာတော်ညညီတယ်အဲဒါလို့ရှင်သာမဏေဖြစ်သွင်းချိမြင့်ပေးလိုက်တော့ဒီရှင်သာမဏေလေးတွေ ဘာကျင့်ရမှာလဲဆို ရှင်သာမဏေတို့ရဲ့10ပါးသီလကျင့်ရမယ်။နောက်တရားရှုမှတ်ပြီးတော့တမာရီအကျင့်ကျင့်ရမယ်တမာရီသိက္ခာစိတ်တည်ငြိမ်မှုရအောင်ပညာသိက္ခာယုတ်သဘောနံသဘောသိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးသိတဲ့မက်ဖို့ပညာဆိုတဲ့ပညာတွေရဖို့ရအတွက်ကျင့်ရမယ်ဒါကတော့တတိပဋ္ဌာန်၄ပါးကျင့်ကြံပွားများအားထုတ်တာ အဲ့တော့သီလအကျင့်ကျင့်မှုကြတော့သီလကဘယ်နှမျိုးရှိတော့လက်အုပ်ချီလက်အုပ်ချီလက်အုပ်ချီလက်အုပ်ချီဘယ်နှမျိုးတော့ဘာဘာပါလိမ့်မနော်ဝရိတ္တသီလစာရိတ္တသီလဟုတ်ကဲ့လားဝရိတ္တသီလစာရိတ္တသီလတမာရီအကျင့်ကျင့်တဲ့အခါကျတော့စိတ်တည်ငြိမ်မှုတမာရီ ရအောင်ကျင့်တော့တမာရိယဘယ်နှမျိုးရှိလဲနှမျိုးပါပါပါလိမ့်မလို့ဥပ္ပစာရတမာရိအပ္ပနာတမာရိအပ္ပနာတမာရိဆိုတာဇံတမာရိဟုတ်တယ်မဟုတ်လားဇံလို့ခေါ်ရတဲ့အခြေအနေကြောင့်စိတ်ဆူးဆိုင်တည်ငြိမ်မှုအားကောင်းနေတာကိုဇံတမာရိခေါ် အဲ့ဒါကိုပဲအပ္ပနာသမารိခေါ်တယ်ဥပ္ပစာရသမารိကြတော့ဆံရဲ့အနေအပါမှာဖြစ်တဲ့သမารိတနည်းဆံရလောက်နေတဲ့အချိန်မှာဖြစ်နေတဲ့သမารိဟုတ်ကဲ့လားအဲ့ဒါဘာသမารိရောအဲ့လိုကျင့်ရတယ်ပညာတိခါပညာအကျင့် ပညာသိက္ခာပညာအကျင့်ကကျင့်နာကတော့နှမျိုးမကွဲဘူးသို့တော့ပညာကတော့နှမျိုးကွဲတယ်ပညာကဝိပဿနာပညာမေဖို့ပညာပညာကဘယ်နှမျိုးကွဲလဲပါပါလဲဝိပဿနာပညာကဘာကိုသိတယ်လဲဆိုတော့ယုံ nant တို့မှာရှိတဲ့အနိစ္စဒုက္ခအနတ္တသဘောကိုသိတယ် ဟုတ်ကဲ့လားဝိပဿနာပညာကဘာကိုသိသလဲသိတယ်ဝိပဿနာပညာအရိယသစ္စာ၄ပါးကိုထိုးတွင်သိတာကမက်ဖို့ပညာမက်ပညာဖို့ပညာဟုတ်ကဲ့လားအရိယသစ္စာ၄ပါးသိတာကဘာလဲမက်ပညာဖို့ပညာဝိပဿနာပညာကဘာကိုသိသလဲ ခန္ဓာကိုယ်နဲ့ယုံမှရှိတဲ့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာယင်၃ပါးကိုသိမြင်တယ်။ရှေးကတော့လက္ခဏာယင်၃ပါးဆိုတဲ့စကလုံးအသုံးနှုန်းဟာအင်မတန်တွင်ကျဲတယ်။လက္ခဏာဆိုတာသဘာဝပဲအနိစ္စလက္ခဏာဆိုတာမမြဲတဲ့သဘာဝဒုက္ခလက္ခဏာဆိုတာဆင်းရဲတဲ့သဘာဝအနတ္တလက္ခဏာဆိုတာအတ္တမဟုတ်တဲ့သဘာဝ အဲ့ဒီသဘာဝတွေသိလို့ရှိရင်အဲ့ဒီအသိဝိပဿနာဉာဏ်ကယောဂီကိုနိဗ္ဗာန်စီပို့တယ်ဘယ်ဟာကယောဂီကိုနိဗ္ဗာန်စီပို့တာလဲဝိပဿနာဉာဏ်ကနိဗ္ဗာန်စီပို့တယ်ဒါကြောင့်အဲ့ဒီဝိပဿနာဉာဏ်ကိုယာနာယင်လို့ခေါ်လိုက်တယ်ယာနာဆိုတာ ယထာယင်လှဲယင်ကာယင်ဆိုတဲ့ယင်မျိုးဝိပဿနာဉာဏ်ဒီဟူသောယင်ကိုစီးပြီးတော့သွားလိုက်တော့ဘယ်ရောက်သွားတော့မဲ့ပညာဖူပညာနဲ့နိဗ္ဗာန်ဆိုက်သွားတယ်ဟုတ်တယ်မဟုတ်လားဒါကြောင့်သူတို့ကိုယာနာယင်လို့ခေါ်တယ်ဒီတော့အဲ့ဒီယင်ကိုတော့ရပ်ပက်လက်ရေးချညာမီးတို့တတ်ပြီးယင်လို့အဲ့ဒါလိုရေးကြတာ ဟိုယဉ်ကျေးတယ်ဆိုတော့ယဉ်နဲ့မတူယဉ်ကျေးတယ်ဆိုတော့ယဉ်ကတော့ရပ်ပလက်မှာရေးချမပါဘူးရေးချမပါဘူးအခုယဉ်ကတော့ရပ်ပလက်မှာရေးချပါတယ်လက္ခဏာယဉ်သုံးပါအနိစ္စဒုက္ခအနတ္တအဲ့ဒီသဘောသုံးမျိုးသိတာကဝိပဿနာပညာသို့တော်လည်းဝိပဿနာပညာနဲ့ယုံနဲ့နံရဲ့ အနိစ္စဒုက္ခအနတ္တမသိပဲနဲ့မဲ့ပညာဖူပညာနိဗ္ဗာန်ရမလားမရဘူးလားမရဘူးမဟုတ်လားပထမဘာရရလဲဝိပဿနာပညာရရတယ်ဝိပဿနာဉာဏ်ဝိပဿနာပညာနဲ့ယုံနာမှာရှိတဲ့မမြဲတဲ့သဘောအနိစ္စဆင်းရဲတဲ့သဘောဒုက္ခပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘော အနတ္တဒီသဘောတွေကိုရေရေညက်ညက် ဝိပဿနာဉာဏ်အစင်းစင်းနဲ့သိသွားရအဲဒါလို့သိလို့သိเสียကုံဝိပဿနာဉာဏ်ကုံသွားတဲ့အခါကျတော့မှမဲ့အတိမဲ့ပညာကအရိယသစ္စာ၄ပါးကို ထိုးထွင်းသိတယ်ဖို့အတိဖို့ပညာကအရိယသစ္စာ၄ပါးကိုထိုးထွင်းသိတယ်အဲဒါလို့သိတဲ့အခါမှာနိဗ္ဗာန်ကို မျက်မှောက်ပြုတယ်နိဗ္ဗာန်ဆိုတာဆင်းရဲငြိမ်းနေတဲ့ သဘာဝအဲ့ဒီဆင်းရဲငြင်းနေတဲ့သဘာဝကို တွေ့တာကိုပဲနိဗ္ဗာန်ရောက်တယ်လို့ခေါ်တော့ဒီတော့ပညာတိခါပညာအကျင့်မှာပညာပဲနှမျိုးပါပါတော့ဒီတော့ဝိပဿနာပညာကမက်ဖို့ပညာနဲ့အတူတူဖြစ်သလား မက်ဖို့ပညာမဖြစ်မီ तू ကရှေ့ကဖြစ်နေသလားရှေ့ကဖြစ်နေတယ်ဟုတ်ကဲ့လားအဲ့တော့ तू ကလေကားနဲ့မတူဘူးလားမက်သေးဖို့သည်ဆွတ်ဖို့ရထောင်ထားတဲ့လေကားဟုတ်တယ်မဟုတ်လားအဲ့တော့ဝိပဿနာလေကားတစ်စင်ကြီးတစ်စင်ချင်းတက်သွားတော့လေကားက73တိရှိတယ်ဘယ်နှစ်တိရှိတော့ 73နေရှိတယ်အဲ့ဒီ73နေကိုကြိုးကြိုးစားစားရှုမှတ်ပွားများအထုတ်တဲ့ယောဂီဟာတထစ်ချင်းတထစ်ချင်းတက်တက်တက်တက်သွားပြီနောက်ဆုံး73နှစ်ကုံတဲ့အခါကျတော့73နှစ်ကုံရောက်သွားတဲ့အခါကျတော့မက်သီးဖူသီးလှမ်းဆိုလို့မီရောတဲ့အဲ့ဒီခါကျတော့မက်အသီးဆွလိုက်ဖူအသီးဆွလိုက်တော့ကိလေသာငြိမ်ဆင်းရဲငြိမ်သွားတယ် အဲ့ဒီကိလေသာငြိမ်းဆင်းရဲငြိမ်းတာဟာမဲ့အသီးရဲ့အရာသာဖိုအသီးရဲ့အရာသာပဲဟုတ်လားဒါဖြင့်အဲ့ဒီမဲ့သီးဖိုသီးရဲ့အရာသာဟာရှင်သလားချိုသလားခါသလားငန်းသလားတန်တိဒုက္ခဆိုမဟုတ်လားတန်တိဒုက္ခဆိုတာဘာလဲ ကိလေသာအပူတွေမရှိတဲ့အတွက်ငြိမ်းအေးနေတယ်ဒီလိုမဟုတ်လားတန်တိတန်တအဓိပ္ပာယ်အတူတူပဲဟိုဟာကြားဘူးလားပြီးတော့ငြိမ်းအေးတာလည်းပါတယ်ခုနပြောတဲ့တန်တိဒုက္ခလေတန္တာရမံတန္တဝါတံတန္တတန္တေဟိပုဇိတံ မနောရမံဓမ္မောဘာတံဇောတေတုဇိနသာသနံတန္တာရမံတရားချစ်ခင်သူတော်စင်တို့အစဉ်တစိုက်မွေလျောပြောပရာဖြစ်သောတန္တာဝါတံကိလေသာငွေမြူးမတွေ့ပဲ ချမ်းမြေကိုမျောမြတ်သူတော်တို့ရွှင်ပြောစံရအေးရိတ်တာမှု တန္တာဝါသနာမတွင်ခေါ်ချမ်းမြေ့စံကြောင်းတို့ကိုတန္တတန်တေဟိသူရောသူရော သူရောတကားတဲ့သာလွန်တဲ့၍ထမြက်သရာစေရနာစပွားသူရောစင်တကားဓမ္မများသည် ပူဇိတံချမ်းမြေ့စခန်းနိဗ္ဗာန်ကိုမျှော်မှန်းရည်ရော လူရန်ပူဇော်အပ်ပါပေပြီ မနောရမံစိတ်ထားဖြူစင်သူတော်စင်တို့အစဉ်မွေလျောမြတ်ကြောင်းတော်သည်ဇိနာသာသနာအဘိသင်္ခါရကိလေသာနှင့်ဒေဝဗုဒ္ဓခန္ဓာမေစုမန်ငါးခုကို တခုမကျွင်းနှိမ်နှင်းအောင်မြင်ဖရာရှင်ဤသဗ္ဗညုခောရွှေဉဏ်တော်ဖြင့်ဟောဖို့ညွှန်ပြအဆုံးအမတည်ဟုသောဓမ္မောဘာတံ သစ္စာလေးအင်းရှစ်မဲ့ခင်းနှင့်သုံးအင်းလက္ခဏာသင်္ခတာ သင်္ခတာမြတ်ဓမ္မဤအေမြသာကြည်လင်းအောင်ကြီးကိုဇောတေတုသာသနာယောင်ဘာသာယောင်တို့ထွန်းပြောင်ထိန်ဝင်ကဘာချင်းအောင်ထွန်းလင်းနိုင်ပါစေသတည်းဒါလည်းပါတော့ခေါ်ပါလေဒါတို့အမေ သူရောသူရောသူရောတတသူရောစွာတို့တရာဖွံ့ဖြိုးဒီတို့သို့မကြိုးဖို့မြင်နိဗ္ဗာန်တွင်ကိုစိတ်ဆင်ဖြောင်းတန်းရည်မျောမှန်း၍လူရန်ပူဇော်စံချောင်းတော်သည်ဇိနောဗုဒ္ဓမြတ်ဓမ္မဤအေမြသာကြီးလင်းအောင်ကြီးကိုကြာရှိထိန်ဝင်းအမောင်းခွင်းလျက်ထွန်းလင်းနိုင်ပါစေတည်း ဒီတော့ပညာတိတ်ခါပညာအကျင့်ပညာနှမျိုးယုံ nant တို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိတဲ့ဝိပဿနာပညာကတစ်မျိုးအရိယသစ္စာ၄ပါးသိတဲ့မက်ဖို့ပညာကတစ်မျိုးနှမျိုးအဲ့ဒါမှအရိယသစ္စာ၄ပါးကို ထိုးထွင်းသိတဲ့မက်ပညာဖူပညာက လောကီလားလောကုတ္တရာလားလောကုတ္တရာနော် အဲ့ဒီလောကုတ္တရာမေဖို့ပညာမရခင်သူရှိဖို့မှဖြစ်တဲ့အနိစ္စဒုက္ခအနတ္တသိတဲ့ဝိပဿနာပညာကတော့လောကီလားလောကုတ္တရာလားလောကီဟုတ်ကဲ့လားဒါပေမဲ့တရားနဲ့မရင်ပါသေးတဲ့ပုဂ္ဂိုလ်ကတော့ဝိပဿနာလုပ်ငန်းဝိပဿနာပညာကိုလောကီလို့ပြောရင်သူတို့သဘောပေါက်ပါမလား လောကုတ္တရာလို့ပဲထင်မှာမဟုတ်လားဒါပေမဲ့တကယ်တော့လောကီပညာလောကီညာမဟုတ်လားဣမာယဓမ္မာနုဓမ္မပฏิပတ္တိယလောကုတ္တရာတရားကိုဘောအားလျော်သောဤပုပ္ပဘာကပฏิပတ်အချက်မြဖြင့်မြတ်စွာဘုရားကိုပူဇော်ပါ၏ဖေဟာတရားတော်ကိုပူဇော်ပါ၏ဖေဟာသံဃာတော်ကိုပူဇော်ပါ၏ဖေဟာအဲ့ဒီမှာ လောကုတ္တရာတရား၉ပါးအားလျော်သောဤပုပ္ပပါကပฏิပတ်အကျင့်များဖြင့်မြတ်စွာဘုရားကို ပူဇော်ပါတယ်အဲ့ဒီပုပ္ပပါကပฏิပတ်ဆိုတာဘာပြောတာတော့ဝိပဿနာပညာကိုပြောတာဟုတ်ကဲ့လားနေ့စဉ်ရွတ်နေပြီးအဲ့ဒါသိတာမှပုပ္ပပါကမဲ့မရမီရှေးဖို့၌ပฏิပတ်တိကျင့်ရတဲ့အကျင့် အခါအားလဲစားတချို့နေရာမှာပုပ္ပကဘာကပฏิပဒါလို့ခေါ်တော့အဲ့တော့ဒီနေရာမှာတော့ပုပ္ပဘာကပฏิပတ်အကျင့်မြတ်ဖြင့်ပုပ္ပကဘာကရှေ့ဖို့၌ကျင့်ရသောအကျင့်ဆိုတဲ့အကျင့်မြတ်ဘယ်အကျင့်မြတ်လဲဆိုမဂ္ဂင်ရှေ့ရအကျင့်မြတ်ဝိပဿနာအကျင့်မြတ်ဟုတ်ကဲ့လားအဲ့ဒါကို ပုပ္ပဘာကပฏิပတ်လို့လည်းခေါ်တယ်ပုဂ္ဂပုပ္ပဘာကပฏิပဒါလို့လည်းခေါ်တယ် အတိဘယ်ကဘာအတိဘယ်ရှိလဲအဲမညာမရမီရှေးဖို့၌ကျင့်ရတော့အကျင့်ဘယ်ကျင့်လဲဝိပဿနာအကျင့်တတိပဋ္ဌာန်အကျင့်မဂ္ဂင်၈ဌာန်အကျင့်အဲ့တော့ဝိပဿနာထဲမှာမဂ္ဂင်၈ပါးမပါဘူးလားအဲ့ဒီမဂ္ဂင်၈ပါးဟာလောကီလားလောကုတ္တရာလားလောကီဒါက မဉဏ်နဲ့တစ္ဆာ၄ပါးအရိယတစ္ဆာ၄ပါးသိတော့လေမဉဏ်နဲ့မှမဂ္ဂင်၈ပါးပါတယ်မဂ္ဂင်၈ပါးပါတယ်အဲ့မဂ္ဂင်၈ပါးကြတော့မဉဏ်ဘုံညာမှာပါတဲ့မဂ္ဂင်၈ပါးကြတော့လောကီလားလောကုတ္တရာလားအဲ့ဒါလောလောကီမဂ္ဂင်၈ပါးနဲ့လောကုတ္တရာမဂ္ဂင်၈ပါးခြာနာပြီးသိရမယ်ဟုတ်ကဲ့လားဒီတော့ မြတ်စွာဘုရားကဓမ္မစကြာဒေသနာတော်မှာပိုင်းပိုင်းခြားခြားသိရမည်ပရိညေယတရားပယ်ရမည်ပဟာတဗတရားဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမည်သစ္စည်းကာတဗတရားမိမိတဏ္ဏဖြစ်ပွားစေရမည်ဘာဝေတဗတရားလို့တရား၄မျိုးဟောခဲ့တယ်လေဓမ္မစကြာမှာပရိညေယ ပဟာတပ္ပသစ္စိကတပ္ပဘာဝေတပ္ပဟုတ်ကဲ့လားပရိညေယဆိုတာဘာလဲပိုင်ပိုင်မခြားခြားသိရမယ့်တရားဘယ်သူလဲဆိုတော့ဒုက္ခသစ္စာဆင်းရဲမှန်တရားယုံနဲ့နံပေါ့ယုံနဲ့နံဟာဒုက္ခသစ္စာဆင်းရဲမှန်တရားပိုင်ပိုင်ခြားခြားသိရမယ့်တရားဟုတ်ကဲ့လား ယုံနာရဲ့အနိစ္စဒုက္ခအနတ္တသဘာဝပိုင်းပိုင်းခြားခြားမသိသမျှတော့ကိလေသာငြိမ်းမှမလားမငြိမ်းဘူးသူသိမှပဲငြိမ်းတာဒါကြောင့်သူဟာပိုင်းပိုင်းခြားခြားသိရမယ်ပရိညေယတရားဟုတ်ကဲ့လားနောက်တစ်ခါယုံနာဒုက္ခသစ္စာဆင်းရဲအပါဝင်ဆင်းရဲအလုံးကိုဖြစ်ပေါ်စေတဲ့အကြောင်းတရားကသမုဒယသစ္စာ ဒီအကြောင်းတရားကြောင့်ပဲအကျိုးဆင်းရဲတွေဖြစ်နေတာအဲ့ဒီအကြောင်းကဘယ်သူလဲဆိုတော့လိုချင်တာတတ်မဲ့တာနှစ်သက်တာတွေ့တာတာလိုချင်တတ်မဲ့နှစ်သက်တွေ့တာတာဟာသမှုရိယသစ္စာဘာကြောင့်သမှုရိယသစ္စာလဲဆင်းရဲဖြစ်ခြင်းအကြောင်းကိုဟုတ်တယ်မဟုတ်လားလိုချင်ရင်မဆင်းရဲဘူးလားနှစ်သက်ရင်ကမဆင်းရဲဘူးလားတတ်မဲ့ရင်ကမဆင်းရဲဘူးလား တွေ့တာရင်ကမဆင်းရဲဘူးလားညှိနေရင်ကမဆင်းရဲဘူးလားဒါဖြင့်အဲ့ဒီတရားဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်ဒါကြောင့်သမုဒိယသစ္စာခေါ်တယ်သမုဒိယသစ္စာဆိုတာဆင်းရဲဖြစ်ကြောင်းအမှန်တရားဟုတ်ကဲ့လားဒါတွေဟာဒီနေ့ဝတ်တဲ့ကိုရင်လေးတွေရောအရင်ကဝတ်တဲ့ကိုရင်လေးတွေရောယဟန်တော်တွေရော မျိုးသားအမျိုးသမီးယောဂီတွေရော အချိန်ရရနဲ့တကယ်ကြိုးကြိုးစားစားအားထုတ်လို့ရှိရင်ပိုင်ပိုင်ခြားခြားသိရမယ်ယုံနံဒုက္ခသစ္စာပိုင်ပိုင်ခြားခြားမသိနိုင်ဘူးလားအဲဒါလို့သိနိုင်မယ်ဆိုလို့ရှိရင်ပယ်ရမယ်ဆင်းရဲရဲ့အကြောင်းသမှုရိယသစ္စာလိုချင်တတ်မဲ့နှစ်သက်တွေ့တာမှုမပယ်နိုင်ဘူးလားအဲဒါလို့ပယ်နိုင်ပြီဆိုလို့ရှိရင်တော့ ဆင်းရဲကိုဖြစ်စေတဲ့အကြောင်းတရားကိုပယ်လိုက်လို့ तू မရှိတော့ဘူးဆိုရင်တော့ဆင်းရဲဖြစ်အောင်လားမဖြစ်တော့ဆင်းရဲမငြိမ်းဘူးလားအဲ့ဒီဆင်းရဲငြိမ်းတာကိုဘာခေါ်လဲနိဗ္ဗာန်ဘောမဟုတ်ဘူးလားနိဗ္ဗာန်မှာဆင်းရဲရှိသလားအဲဆင်းရဲငြိမ်းတာအဲ့ဒါကိုနိရောဓသစ္စာခေါ်တယ်နိရောဓဆိုတာချုပ်ငြိမ်းခြင်း အမှန်ဘာချုပ်ငိမ့်တာလဲဆင်းရဲချုပ်ငိမ့်တာဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားလိုခြင်းမှုတတ်မဲ့မှုနှစ်သက်မှုကြိုက်မှုချစ်မှုခင်မှုတွေ့တာမှုဆိုတဲ့တဏှာဒီသမှုတရားသစ္စာကိုပယ်လိုက်ရင်သူ့ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲတွေမဖြစ်ပေါ်တော့ဘူးဆင်းရဲတွေဘာဖြစ်လဲငြိမ့်တော့ဆင်းရဲငြိမ့်တာကိုမတွေ့ရဘူးလား အဲ့လိုတွေ့တာကိုသစ္စိကတ္တပါလို့ခေါ်တယ်ဉာဏ်ဖြင့်မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမည်တရားလို့စာကိုခေါ်တယ်အတိဘယ်ကကိုတွေ့တွေ့လိုက်တာဆင်းရဲခြင်းနဲ့ပေါ့ဟုတ်ကလားဘာသစ္စာတော့နိရောဓသစ္စာဘယ်သူပြောတာလဲနိဗ္ဗာန်ဟုတ်ကဲ့လားအဲ့တော့ပြန်ပြီးတော့အကြောင်းအကျိုးလှမ်းကြည့်ရင်ဆင်းရဲငြိမ်းရာနိဗ္ဗာန်ကို တွေ့ခြင်းသိခြင်းရောက်ခြင်းစိုက်ခြင်းယင်ဆင်းရဲကိုဖြစ်စေတဲ့အကြောင်းတရားသမှုရိယသစ္စာကိုပယ်ရမယ်ပေါ့သမှုရိယသစ္စာဆင်းရဲဖြစ်စေတဲ့အကြောင်းကဘယ်သူလဲမြန်မာလို့ဆိုလို့ရှိရင်ရှင်းရှင်းပါတယ်လေဘယ်လိုဟာလိုက်တယ်လိုခြင်းနှစ်သက်တတ်မဲ့တွေ့တာချစ်ခင်တာကြိုက်တာဟုတ်လား အဲကြိုက်ရင်တော့အဲဆင်းရဲပြီဆိုတော့မသေးကြဘူးလားဒါဖြင့်လူတွေကမသိကြလို့မလို့ကြိုက်ကြတာနဲ့တူတယ်နော်မသိကြလို့ကြိုက်ကြကြိုက်ကြတာလားမနေနိုင်လို့ကြိုက်ကြတာလားနှစ်မျိုးလုံးပါဟဲ့အဲတချို့လည်းမသိကြလို့တချို့လည်းအသိခောက်ခဲအဝင်နဲ့ဆိုသိပါလျက်ကနဲ့ညာနဲ့ဝင်တာကမနဲ့ဖဲဖြစ်နေတာဗောဒီတော့ ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းလိုခြင်းတမ်းမဲ့နှစ်သက်တွေ့တာချစ်ခင်တာကြိုက်တာအဲ့ဒါကိုပါဠိကတော့စကားလုံးတစ်လုံးနဲ့ရတဏှာတဲ့ဟုတ်လားပါဠိကတော့ဗာလဲတဏှာတဲ့မြန်မာစကားကတော့မများဘူးလားဘယ်လိုလဲချစ်တာခင်တာကြိုက်တာမဟုတ်ဘူးလား အဲ့ဒါဘာဖြစ်ခြင်းရဲ့အကြောင်းလဲအဲဆင်းရဲဖြစ်ခြင်းရဲ့အကြောင်းအဲ့တော့သူ့မပယ်နိုင်လေသေးမရတော့ဆင်းရဲကဖြစ်နေမှာပဲမဟုတ်ဘူးလားအဲ့ဒီအကြောင်းလိုရနာတဏှာကိုပယ်နိုင်မှပဲဆင်းရဲငြိမ့်မယ်မဟုတ်ဘူးလားအဲ့တော့အဲ့ဒီအကြောင်းတဏှာဟာပယ်ရမယ်တရားလားတွယ်ရမယ်တရားလားပယ်ရမယ် အဲ့ဒီပယ်ရမယ့်တရားကိုမြတ်စွာဘုရားကပဟာတ္ဘာတဲ့ဒီသမုဒိယသစ္စာဟာပယ်ရမယ့်တရားပဟာတ္ဘာတဲ့အဲသူ့ကိုဒီမတွေ့တာခြင်းမနစ်သက်ခြင်းမတတ်မဲ့ခြင်းရင်မလိုခြင်းရင်မချစ်ခြင်းမကြိုက်ခြင်းရင်အဲ့ဒီစိတ်မဖြစ်ပေါ်စေခြင်းရင်ဆင်းရဲကိုအမှန်တိုင်းသိရမလားမသိရမလားသိတာမှနောကျင်နေအောင်သိရမလား အော်ဆင်းရဲသည်မှာအော်ဒီဆင်းရဲကိုဟိုတဏှာကလှုပ်ပေးတာပဲဒီတဏှာရှိရင်ဆင်းရဲကရှိနေတာပဲဟုတ်လားတဏှာဆိုတာဘာလဲလိုခြင်းတတ်မဲ့နှစ်သက်တွေ့တာချစ်ခင်တာမှန်သမျှတဏှာဟုတ်ကဲ့လားကိုင်းလိုက်ဆိုလိုခြင်းတတ်မဲ့နှစ်သက်တွေ့တာချစ် ချစ်ခင်တာမှန်သမျှတဏှာသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာချစ်ခင်တာမှန်သမျှတဏှာသမှုရိယသစ္စာ ဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာချစ်ခင်တာမှန်သမျှတဏှာသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရား gain ဆို အဲ့ဒီတဏှာကြောင့်ဘာတွေဖြစ်တယ်ဒါဖြင့်တဏှာရှိနေသမျှတော့ဆင်းရဲရှိနေမှာပဲဟုတ်ကဲ့လားတဏှာကိုပယ်နိုင်လို့တဏှာမရှိတော့ဘူးဆိုရင်နော်ဆင်းရဲရှိအောင်မလားအကြောင်းမရှိရင်အကျိုးမဖြစ်တော့ဘူးဟုတ်ကဲ့လားဒီတော့ဒီတဏှာသမှုရိယသစ္စာဟာပယ်ရမယ်တရားလားတွယ်ရမယ်တရားလား ပယ်ရမယ့်တရားကိုပါဠိလိုဘယ်လိုခေါ်လဲအာတပါဟုတ်လားဒီတော့အဲ့ဒါလိုပယ်နိုင်ဖို့ရာအတွက်မတတ်မဲ့ဖို့ရာအတွက်မနစ်သက်ဖို့ရာအတွက်မလိုချင်ဖို့ရာမချစ်ခင်ဖို့ရာမနစ်သက်ဖို့ရာဘာလိုတော့ကဲပြောပြဒီကြောင်ကအကြောင်းသားလေးတယောက် ရောင်ကလေးတယောက်ဆိုတော့အသက်ကတော့30ကျော်35နှစ်ပါအဲ့ဒါဒီမျိုးတွေကပါပဲမိန်းကလေးတယောက်နဲ့လူချင်းတက်မဲ့နှစ်သက်ချစ်ခင်သွားဒါနဲ့နှစ်ယောက်လုံးကအာအသက်တွေကြီးကုန်လိုက်မယ်အဲ့ဒါမြန်မြန်လက်ထပ်မှာပဲဆိုလက်ထပ်လိုက်ကြအတူနေကြအခုယောက်ျားလေးကအမျိုးသားလေးကအသက်မွေးဝမ်းကြောင်းအတွက်ပိုက်ဆံရှာဖို့ရအတွက်ပြည်ပထွက်ရတာ ပြည်ပထွက်တော့သူခမမျက်နှာမသာဘူးဒီဒီပြည်ပမထွက်ခင်လည်းမျက်နှာမသာပါဘူးအဲသူကအဲ့ပြည်ပမှာသူတငယ်ချင်းတယောက်ကိုပြောတယ်သူတငယ်ချင်းကအိမ်အောင်မပြုတ်ရသေးဘူးမင်းကွာတဲ့အိမ်အောင်မပြုတ်ပဲနေလို့ရရင်မပြုတ်နဲ့ကွာတဲ့ဘယ်တော့မှမပြုတ်နဲ့တဲ့သူကအိမ်အောင်ပြုတ်ပြီးတော့သူတငယ်ချင်းကဘာလို့အိမ်အောင်မပြုတ်နဲ့လို့ပြောတာ အဲလက်တွေ့သိပြီမဟုတ်လားမယုံမရှိနဲ့ကိုယ်တွေသမှုရိယသစ္စာကြောင့်ဒုက္ခသစ္စာဆိုတာတကယ်ဖြစ်တာဟေ့မယုံမရှိနဲ့ငါကြည့်ပေါ့ဟုတ်လားအဲ့ဒါပြောတာမဟုတ်လားအဲ့ဒါပြောတာကိုရင်တို့လည်းမှတ်တာမှတ်မိလားဗါတဲ့တော့သမှုရိယသစ္စာကြောင့်ဒုက္ခသစ္စာတကယ်ဖြစ်တာဟုတ်ကလားမခံနိုင်အောင်ဖြစ်တာ အဲ့ဒါပြောတယ်မပြုတ်ပဲနေလို့ရရင်မပြုတ်နဲ့ကွာတဲ့အမတန်ဆင်းရဲတဲ့လို့တဲ့ဟိုအပြောခံတဲ့သူတငယ်ချင်းကဘုန်းကြီးနောက်အဲ့ဒီဟိုပြည်ပတရားစခန်းမှာလိုက်လာတဲ့ချောင်းသားစင်ကာပူမှာတွေ့ကြတော့ပြောတာပြီးတော့မှတကယ်လို့များမပြုတ်မဖြစ်တော့ဘူးဆိုရင်တော့ကွာတဲ့ ကိုမိတ်ဆွေတငယ်ချင်းတွေအကုန်လုံးတိုင်မင်းပြီးမှလုပ်တယ်မတိုင်မင်းမဲနဲ့မလုပ်ပါနဲ့ငါမှဘယ်သူမှမတိုင်မင်းမဲနဲ့ငါကြိတ်လို့လိုက်လို့အခုငါခန်းနေရပြီဟုတ်တယ်သူဘယ်သူမှမတိုင်မင်းဘူးအဲ့ဒါစေစားဘေဘီအိမ်တော်ပြုတ်ရမယ်ဆိုမှပြုံးပြုံးဆိုသိတာပဲသူကအဲ့ဒီစေစားပြီးလို့ပြုဖို့ရအတွက်ရပ်ပတို့ဘာတို့သတ်မှတ်ဖို့ရရှိစေစားဖို့ရရှိတော့အဲ့ဒီခါကျမှ ဘုန်းကြီးကလည်းပြည်ပပဲအသွားများနေတော့ကြောက်မှမရှိဘူးကြောက်မှမရှိတော့မသိဘူးဒါနဲ့တညကတော့သူကလာလျှောက်တယ်မလျှောက်ခင်ဥချပြီးတော့ငိုလိုက်တာရှိုက်ကြည့်တယ်ခင်ဗျငိုပြီးတော့ဟာမင်းဟာငိုနေလို့မပြေဘူးဘာလျှောက်ချင်တာလျှောက်ချင်တာလျှောက်ပါလေဆိုမှအဲကြတော့မှငိုသားမကြီးနဲ့တပြည့်တော့အိမ်တော်ပြတော့မလို့ပါဖေဟာတဲ့ဟာတို့လည်းဘာသာမှမကြပါလားမမဖေဟာတဲ့လေကလေးမှဘာညာနဲ့သူပြောတယ် အဲ့တော့ဘုန်းကြီးကပြောတယ်ဟာဒီလိုဆိုလို့ရှိရင်မင်းကဆိုင်းထားအောင်ဘောလို့မင်းအရင်ကစင်ကာပူသွားအလုပ်လုပ်ဖို့စီစဉ်တာမဟုတ်လားလို့အဲ့ဒီအစီအစဉ်လုပ်လို့စင်ကာပူသွားပြီးမင်းပိုက်ဆံလေးပါလေစုမိဆောင်းမိတဲ့အခါကျတော့မှလောက်ပါလားအရင်ကတော့အဲ့လိုစိတ်ကူးတာပါဗျာတဲ့အခုတော့မဖြစ်တော့ပါဘူးဗျာစကားတွေကလွန်းကုန်ပြီအဲ့လိုဆိုပြီးတခါငိုးပြရော ဘာရောက်ဘာဖြစ်နေတာအဲသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်နေတာအဲ့ဒါနဲ့ကဲမင်းလွန်ပြီးမှဆိုလို့ရှင်တော့မင်းဟာဘာမှလုပ်လို့မရတော့အဲ့ဒါလူကြီးတွေနဲ့တိုင်မဲမေးအဆင်ပြေအောင်ငါလူကြီးတွေပြောရမယ်ဆိုပြီးတော့အဖွဲ့လူကြီးတွေပြောပြီးဒီကလေးလှုပ်ပြလိုက်ကြပါအောင်လို့ခိုင်းရအဲ့တော့သူတို့ပြောပြောနေတာတော့သူတို့ချင်းပြောနေတာတော့ဘုန်းကြီးကနှစွန်းနှဖျားကြားတယ်ဘယ်လိုကြားလဲဆိုအသက်တွေကကြီးကုန်ပြီ အသက်တွေကကြီးကုန်ပြီနဲ့အဲ့လိုပြောပြောတာနဲ့ကြားတယ်ဆိုလိုတာဆိုလိုတာတက်တုတ်လောမှာဖြစ်တော့မယ်ဆိုတဲ့သဘောနဲ့တူပါရဲ့တိတ်မကြည်သေးခင်အဲ့တော့တိတ်မကြည်သေးခင်အစဉ်ပြေအောင်လုံးမှပဲလို့သဘောတက်ရောက်သလားတိတ်မကြည်သေးခင်တို့ဒုက္ခတွင်မြန်မြန်ဆင်းမှပဲလို့သဘောတက်ရောက်သလားဟမ်ဟဲ့ဒုက္ခတွေမြန်မြန်ဆင်းမှပဲသဘောမသက်ရောက်ဘူးလား အဲအခုတော့ရောက်သွားပြီမရှူနိုင်မကယ်နိုင်ဖြစ်နေဒီတော့သူသူတငယ်ချင်းကိုဒီလိုပေးတဲ့အကြံဟာကောင်းတဲ့အကြံလားဆိုးတဲ့အကြံလားကောင်းတဲ့အကြံဆိုတာအသိမှန်လမ်းမှန်မဟုတ်လားအဲ့လိုအသိမှန်ရတဲ့အတွက်သူအိမ်အောင်ဒုက္ခအိမ်အောင်ပြုရတာမကောင်းဘူးလို့သူသဘောပေါက်တာမဟုတ်လားအဲ့တော့ အဲ့ဒါဟာဒုက္ခသစ္စာကို ကောင်းကောင်းသိလို့မလို့သမုဒိယသစ္စာကိုပယ်ခြင်းတာမဟုတ်လားမဟုတ်ဘူးလားကဲဒါဖြင့်အခုလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာသမုဒိယသစ္စာပယ်ရမယ့်တရားကိုပယ်ခြင်းတော့ဘာအရေးကြီးတယ်လဲအဲဒုက္ခကိုကြည်ကြည်ညင်ညင်သိဖို့လိုတယ်မဟုတ်လားဟုတ်တယ်မဟုတ်လား အဲ့ဒီကြည်ချင်းချင်းချင်းသိတာကိုပဲမြတ်စွာဘုရားကပရိညေယလို့ပြောတာပရိညေယထက်ဝန်းခြင်းအပြည့်အစုံအကျွင်းအကြံမရှိသိရမယ်တဲ့။ဘာလဲလို့ဆိုတော့ဒုက္ခသစ္စာယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ဟုတ်တယ်မဟုတ်လား။အဲ့တော့ယုံနဲ့နာကိုခန္ဓာကိုယ်နဲ့စိတ်ဆိုတဲ့ဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားသိမှပဲသမုဒိယသစ္စာပယ်လို့တဲ့စိတ်ပေါ်မှာမဟုတ်လား။မပြီးမသိသေးသမျှတော့ပယ်လို့တဲ့စိတ်ပေါ်မလား။ အဲ့ဒီတဏှာသမုဒိယသစ္စာကိုပဲအကောင်းထင်မနေဘူးလားအကောင်းသာထင်နေတာအကောင်းစစ်စစ်ဟုတ်ကဲ့လားဒါဖြင့်ပါတော့ဆင်းရဲရဲ့အကြောင်းပဲဟုတ်ကဲ့လားအဲ့တော့သိဖို့လိုတာမဟုတ်လားအခုယောဂီတို့အာထုတ်နေတာသိဖို့အာထုတ်နေတာမဟုတ်ဘူးလားအိုဘဲလူသာငမိုက်သာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ ငါးပြအာယုံဒုက္ခပုံကို အကုန်မမြင် အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်တန်သာစုံစံငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဘုဣသာကောင်လုံးလုံးသည်မှန်သလားဒုက္ခသစ္စာနဲ့သဗ္ဗုရိယသစ္စာပြောတာမဟုတ်လား ။အိုဘဲလူသာငမိုက်သာသင်္ကအဝိဇ္ဇာပိတ်ဖုံးကာ၍အဝိဇ္ဇာဆိုတာမသိတာမဟုတ်လား။သင်္ကအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခဘုံကိုအကုန်မမြင်ဆင်းရဲအကုန်မသိဘူးအကုန်မသိတော့ချမ်းသာတာလေးရှိသေးတယ်ထင်တော့အဲ့ဒါလေးကိုပဲခင်မင်တတ်မဲ့တွေ့ဖက်နေတယ်ဟုတ်ကဲ့လား အကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်သံသာစုံဆန်းငါဖြင့်တဏလက်သည်ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်သည်ဘိုးဣသားကောင်လုံးလုံးဒီဟုတ်ကဲ့လားဘာသစ္စာနဲ့ဘာသစ္စာ ကိုဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့ဝဆင်းရဲဆိုတဲ့ဒုက္ခဝဲဩဃကြီးတဲ့ကလွတ်ပြီးတော့ဝဆင်းရဲငြိမ်းရာကိလေသာငြိမ်းရာချမ်းသာကိုတွေ့ဖို့အဲ့ဒီဝဆင်းရဲငြိမ်းရာကိလေသာငြိမ်းရာချမ်းသာဆိုတာပါလဲနိဗ္ဗာန်ဘောမဟုတ်လား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 နောင်တာတကြီးသင်မကြီးလဲစနီမယာသမိသားနဲ့လင်သားအိမ်ယာအဖျားပြားကိုငဲ့ကဖင်နှေးအချိန်၍ကသေပေသင်ကိုဥလိမ့်သည်စနီမယာသမိသားနဲ့လင်သားအိမ်ယာအဖျားပြားကိုငဲ့ကဖင်နှေးအချိန်၍ကသေပေသင်ကိုဥလိမ့်သည် ဇနီးငယ်ဇနီးငယ်သားငယ်သမီးငယ်စီးပွားငယ်အမေငယ်အဖေငယ်နဲ့ဒါနဲ့ပဲဝကဝဆင်းရဲကလွတ်ကြောင်းမဂ္ဂင်စိတ္တံတတိပဋ္ဌာန်ကိုမကျင့်ကြနိုင်မင်းနဲ့အချိန်နေတာရွေ့ရွေ့ရွေ့ရွေ့သွားတယ်ဒီလိုနဲ့ပဲနောက်ကျသွားနောက်ကျသွားပြီဆိုတဲ့အခါကျတော့အသက်တွေကပိုးပိုးငဲသွားတယ်ဟမ်ဟုတ်ကဲ့လားပိုးပိုးကြီးကြီးသွားလို့အိုးသွားတဲ့အခါကျတော့ တတိတွေကလည်းပိုအားကောင်းလာတယ်ဉာဏ်ကလည်းပိုအားကောင်းလာတယ်ခန္ဓာကိုယ်တွေကလည်းအားကောင်းလာတော့ဝိရိယကလည်းပိုပြီးတော့အားကောင်းလာတယ်ဟုတ်ကလားတတိကလည်းမေ့ဟုတ်လားအားကလည်းမထုတ်နိုင်ခန္ဓာကိုယ်ကလည်းမခိုင်ခံ့ဓမ္မနှမမှတ်ပြီးနားလိုက်တော့ကြထမှတ်လိုက်တော့ကြနားလိုက်ဒါနဲ့ တမာရီကလည်းမဖြစ်တမာရီမဖြစ်တဲ့အခါကျတော့ညာကရောမဖြစ်ဘူးဟုတ်ကဲ့လား80 80ဟုတ်ကဲ့လားအဲ့ဒီခါကျတော့ဘာသိမလို့ဒုက္ခသစ္စာကိုသိနိုင်အောင်မလားအဲအကုန်လုံးကရော့ရဲကုန်ပြီမဟုတ်လားဒီတော့မြန်မြန်ဆန်းဆန်းအချိန်ရ အချိန်ရတော့အထုတ်တာကောင်းသလားအချိန်ရွေးတာကောင်းသလားဟုတ်ကဲ့လားအချိန်မရွေးပဲမြန်မြန်ဆန်းဆန်းတက်တက်ရိုက်တာမကောင်းဘူးလားအခုနကလေးတက်တက်ရိုက်တဲ့နီးမျိုးတော့မဟုတ်ဘူးနော်ဟုတ်ကဲ့လားသူတက်တက်ရိုက်တာကဒုက္ခတွင်နဲ့ဆင်းကျင်လို့တက်တက်ရိုက်တာအခုကဒုက္ခတွင်နဲ့ကလွတ်ကျင်လို့တက်တက်ရိုက်ရမှာဟုတ်ကဲ့လား ဇနီးမယားသမီးသားနဲ့လင်သားအိမ်ရအဖျားဖျားကိုငဲ့ကဖင်နှိအချိန်၍ကသေပေသင်ကိုဥလိန်တီတရားကမဥရဲ့ သေပေကဥသွားမယ်ဟုတ်ကဲ့လားအခုနအဲ့ဒီတကားလေးတက်တုတ်ရိုက်ဆိုတဲ့စကားတော့ပြောမိတာနဲ့ဒီဆောင်ဖို့စိတ်ထဲကပေါ်လာတာဒီတော့ ပထမဆောင်ဘုတ်ကဒုက္ခသစ္စာသမုဒယသစ္စာဒုတိယဆောင်ဘုတ်ကမေနိရောဓသစ္စာနဲ့မေဃသစ္စာဟုတ်ကဲ့လားဂိုင်လိုက်ဆိုစာအုပ်ထဲပါတယ်ပြောလိုက်ကြပါဦးဘယ်နှမှာဂုံတော်ဖရာရှိခိုးစာအုပ်စာမျက်နှာဘယ်လောက်တော့ဟမ်နောက်ပိုင်းကနော် ကင်အတိတ်ပဲဆင်ញံနှလုံးသွင်းပြီးဖြည်းဖြည်းဆိုဘိုးပဲလူသား ပေါက်လားဒါကြောင့်အချိန်ရွေးပေးတဲ့ဟုတ်တာဘယ်လိုတော့အချိန်မရွေးနဲ့ဆိုတော့အခုအထုတ်ပြောတာမဟုတ်လားအေးဒီတော့အခဏတကလေးဟာဒုက္ခကိုကိုယ်တိုင်သိတဲ့အတွက်သမုဒိယသစ္စာကလွတ်ချင်လို့သမုဒိယသစ္စာပယ်ခြင်းနဲ့စိတ်ပေါ်တယ်အဲတော့ယောဂီများမှလည်းပဲ လိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့သမှုရိယသစ္စာကိုပယ်ခြင်းတဲ့စိတ်ဖြစ်ပေါ်မှာကဒုက္ခကိုပိပိသသသိမှဖြစ်မှာမဟုတ်လားဒုက္ခပိပိသသမသိလို့အဲ့ဒီဒုက္ခကိုပဲတစိတ်တဝဲဒုက္ခလို့ထင်နေရဲ့အဲတွေ့တန်းနေရင်တခါဘာဖြစ်နေဦးမောင်ဆင်းရဲဦးမှာပဲအဲ့တော့ဒုက္ခဟာပိုင်ပိုင်ခြားခြားသိရမယ်တရားပေါ့ဟုတ်ကဲ့လား အဲ့တော့ဒုက္ခဆိုတာဒုက္ခသစ္စာမဟုတ်လားခန္ဓာကိုယ်နဲ့စိတ်ရုပ်နဲ့နာဟာဒုက္ခသစ္စာပိုင်းပိုင်းခြားခြားသိရမယ်ပရိညေယတရားသူ့ကိုပိုင်းပိုင်းခြားခြားသိမှပဲဆင်းရဲရဲ့အကြောင်းသမှုရိယာသစ္စာကိုပယ်ခြင်းစိတ်ဖြစ်ပေါ်မယ်ပယ်ဖို့ရာကြိုးစားမယ်အဲ့ဒီအခါကျမှပဲဆင်းရဲရဲ့အကြောင်းသမှုရိယာသစ္စာတဏှာကို ပယ်နိုင်မယ်သူ့ကိုပယ်လိုက်မှပဲသူ့ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲမဖြစ်ပေါ်ပဲနဲ့ဆင်းရဲငြိမ်းလို့နေရောဓသစ္စာသစ္စိကတ္တဗတရားဆိုင်မှာမဟုတ်လားဟုတ်ကဲ့လားအဲ့တော့ဒုက္ခသစ္စာဆင်းရဲအမှန်ကိုဆင်းရဲမှန်သိအောင်မလုပ်ရမလဲဘယ်လိုအားထုတ်ရမှာတော့ဆင်းရဲတာကယုံနဲ့နာကြောင့်ဆင်းရဲတာဆိုတော့ အဲ့ဒီဆင်းရဲတဲ့ယုံနာနဲ့ရဲ့ဆင်းရဲသဘာဝကိုအမှန်တိုင်းသိအောင်ရှုရမယ်ဟုတ်တယ်မလားတတိဥသိတဲ့စိတ်နဲ့ရှုရမယ်တတိဥသိတဲ့စိတ်နဲ့ရှုလို့ရှုပါများလာရင် စိတ်တည်ငြိမ်လာမယ်တည်ငြိမ်လာရင်သိလာမယ်သိလာရင်အိုးဒါဆင်းရဲတွေပဲဒီဆင်းရဲတွေဖြစ်ပေါ်တဲ့အကြောင်းကလည်းတခြားမဟုတ်ဘူးတဏှာပဲလိုချင်တာတမက်တာနှစ်သက်တာတွေ့တာဟာသူတို့ဟာအကြောင်းပဲ အဲ့တော့ဒီကြောင့်နေပယ်မပဲလို့ဒီလိုသဘောပေါက်မလားဘူးလားအဲ့တော့ယုံနဲ့နာဒုက္ခသစ္စာကပိုင်ပိုင်ခြားခြားသိရမယ်တရားပိုင်ပိုင်ခြားခြားသိအောင်ကတတိဥစည်းတဲ့စိတ်နဲ့ရှုတဲ့တတိပဋ္ဌာန်ဝိပဿနာမဂ္ဂင်ရှစ်တန်အကျင့်မှမဟုတ်လားအဲ့တော့မဂ္ဂင်ရှစ်တန်အကျင့်မှမဂ္ဂသစ္စာကမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရမယ်တရားမဟုတ်လား အဲ့ဒီဖြစ်ပွားအောင်အထုတ်တာကိုပဲဖြစ်ပွားစေရမည်တရားလို့တူတူပြောရတယ်ဟုတ်ကဲ့လားဖြစ်ပွားအောင်အထုတ်ရမယ့်တရားကိုတူတူဘယ်လိုပြောရလဲအဲဖြစ်ပွားစေရမယ့်တရားဆိုတာဘာဝေတ္တပါဟုတ်ကဲ့လားဖြစ်ပွားစေရမယ့်တရားကဘာလဲဘာဝေတ္တပါအဲ့ဒီဘာဝေတ္တမှဘာလဲမိမိတဏ္ဍမှာလောကုတ္တရာမဉ္ဇဉ်ဖူဉ္ဇဉ် ဖြစ်မှပဲကိလေသာအမြစ်ပြအောင်ပယ်နိုင်မှာမဟုတ်လားတဏှာအမြစ်ပြအောင်ပယ်နိုင်မှာမဟုတ်လားအဲ့ဒီတော့အဲ့ဒီလောကုတ္တရာမဉ္ဇဉ်ဘုံဉဏ်ခေါ်တဲ့မဂ္ဂသစ္စာဟာဘာဝေတ္တဗမိမိတဏ္ဏ၌ဖြစ်ပွားစေရမယ့်တရားဟုတ်ပြီလားကဲဒါဖြစ်ရင်အဲ့ဒီမဉ္ဇဉ်ကရစေဆိုတာနဲ့ရသွားရောလား ဘယ်လိုလုံးမရတော့ဒီဓမ္မယုံကြီးအပေါ်ဓာတ်ရောက်ချင်လို့ရှိရင်ခုံတက်လိုက်ရမလားလေကားတက်ရအဲ့တော့လေကားတက်ရမှာပေါ့မဟုတ်လားအဲ့တော့လောကုတ္တရာမဲ့ဉာဏ်ရခြင်းလည်းပဲသူ့လေကားတက်မှာပေါ့သူ့လေကားကဘယ်ဟာလဲဝိပဿနာဟုတ်တယ်မဟုတ်လားလောကိမက်ခေါ်တဲ့ဝိပဿနာအထုံးမှာအဲ့ဒီတစ်ထစ်ချင်းတစ်ထစ်ချင်းအထက်တက်တက်သွားတော့မှ လောကုတ္တရာမေဖို့ခေါ်တဲ့ဓမ္မယုံဘောဓရောက်မယ်ဟုတ်လားဒါဖြစ်ရင်လောကုတ္တရာမဲ့ဖြစ်တဲ့မဉ္ဇဉ်ဘုံညာကဖြစ်ပွားစေရမယ်ဘာဝေတ္တဗတရားဆိုရင်သူ့မရခင်ပွားရမယ်လှေကားဖြစ်တဲ့ဝိပဿနာကတော့ဘာဝေတ္တဗမဟုတ်ဘူးလားဟုတ်သလားသိကြသလား ဘာကြောင့်လဲဆိုတော့မိမိတဏ္ဍာမှာဝိပဿနာဉာဏ်မဖြစ်ပွားပဲနဲ့မဉဏ်ဖူဉဏ်ရောက်နိုင်မှာမလားအဲပထမဝိပဿနာဉာဏ်ဖြစ်ပွားစေရမှာမဟုတ်လားဒါကြောင့်မလို့သူ့ကိုပုပ္ပဘာကမဲ့လို့ခေါ်တာမဟုတ်လားဟုတ်ကဲ့လားအဲဒီတော့ဘုန်းကြီးကတတိယတာတခုပြောခြင်းနေတယ်ပြောရမလားဒီနေ့ကဒီမှာ ကလေးတယောက်ဖြေတဲ့အမေဖြေဖတ်မပြဘူးလားအဲ့ဖတ်ပြတာထဲမှာအမေကတိပယ်ဆိုင်ပွားတရားများကိုရှင်းပြပါတဲ့သူအမေကအဲ့တော့ကလေးကစဖြေတာဘယ်အဖြေလဲဆိုတော့သူ့ဖြေတိုင်းဘုန်းကြီးမှတ်မိတာပေါ့လေပိုင်းပိုင်းခြားခြားသိရမယ်တရားပယ်ရမယ်တရားဉာဏ်နဲ့သိမြင်ဆက်ရရမယ်တရားအဲ့ဒါတွေသူရှင်းပြပြီးတော့ဘာဘာလို့ပြောလဲဆိုတော့ ပုပ္ပဘာကမဲ့လဲပွားများရမယ်ဘာဝေတ္တဗတရားပါပဲတဲ့သူဖြေပုံကပုပ္ပဘာကမဲ့လဲပွားများရမယ်ဘာဝေတ္တဗတရားပါပဲတဲ့သူဘာဆိုလဲအဲဟဲ့ဝိပဿနာအကျင့်လဲပွားများရမယ်အကျင့်မှာပုပ္ပဘာကပဋိဘာဝေတ္တဗတရားပါတဲ့ဟိုနောက်တဇွန်းကသူကဆိုလိုတာက လောကုတ္တရာမေတ္တာလျင်ပုပ္ပဘဘာဝေတ္တဘမဟုတ်ပါဘူးအဲ့လိုဆိုချင်တာမဟုတ်လားမတော်ဘူးလားတော်လိုက်တာလောကုတ္တရာမေတ္တာလျင်ဘာဝေတ္တဘမဟုတ်ပါဘူးလောကီပုပ္ပဘာကမဲ့လဲဘာဝေတ္တဘတရားပါပဲဆိုပြီးတော့သူကဝိပဿနာအာထုတ်ခိုင်မှာဖြစ်ပေါ်တဲ့မဂ်ခင်၈ပါးကိုသူကရှင်းပြသွားတယ်ရှင်းပြပြီးတော့ဒါဟာဘာဝေတ္တဘပါပဲတော်လိုက်တာနော်ဘာလို့တော် ချမ်းမြေ့ရိပ်သာရောက်လို့တော်တာမဟုတ်လားဟုတ်ကဲ့လားအဲသူကအဲ့ဒီအစဖြစ်တယ်ပုပ္ပဘာကမလဲဘာဝေတ္တဘာဘာပဲတဲ့အဓိကစာဖြစ်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီပုပ္ပဘာကမက်မှာပါဝင်တဲ့မက်ခင်၈ပါးကိုသူကရှင်းပြရမှာလို့ဒါကြောင့်အခြေခံကပုပ္ပဘာကမလဲဘာဝေတ္တဘာဘာပဲတဲ့။ဒါတော့အခုဆိုရင်နားလည်ပြီပေါ့ဘာဝေတ္တဘာတရား ပရိညေယတရားပဟာတဗ္ဗတရားသစ္စိကာတဗ္ဗတရားနားလည်ပြီလားဘာဝေတဗ္ဗတရားဆိုတာဘယ်လိုတရားလဲမိမိတဏ္ဍာ၌ဖြစ်ပွားစေရမယ့်တရားဘာဝေတဗ္ဗဟုတ်ကဲ့လားပရိညေယဆိုတာဘိုင်မိုင်ခြားခြားသိရမယ့်တရားပဟာတဗ္ဗဆိုတာသစ္စိကာတဗ္ဗဆိုတာ အဲ့တော့သဘောတရားအနေနဲ့စဉ်းစားရင်အဲ့ဒီ၄မျိုးမှာဘယ်ဟာကစပြီးစဉ်းစားမလို့သဘောတရားအနေနဲ့စဉ်းစားရင်ဘာဝေဒဘာကစဘယ်လိုလုပ်စဉ်းစားမလဲတွေ့နေတာကဘာကတွေ့နေတာဒုက္ခကတွေ့နေတာမဟုတ်လားအဲ့ဒီဒုက္ခကလွတ်ချင်နေတာမဟုတ်လားအဲ့တော့အဲ့ဒီကစမစဉ်းစားရဘူးလားအေးဒုက္ခလွတ်ချင်ရင်တော့ဒုက္ခသေးသေးချာချာပြပြသားသားသိမှ အဲဒုက္ခပသေးချာချာပြပိသသသိရင်တော့ဒုက္ခကိုဖြစ်ပေါ်စေတဲ့အကြောင်းတွေပယ်နိုင်မှာပယ်နိုင်ပြီဆိုလို့ရှိရင်တော့ဒုက္ခနောက်မဖြစ်ပေါ်လို့ဒုက္ခငြိမ်းမှာအဲ့ဒီလိုစဉ်းစားမှာမဟုတ်လားအဲအဲ့ဒီဒုက္ခငြိမ်းငြိမ်ရင်တော့မဂ္ဂင်၈ပါးမိမိတဏ္ဍဖြစ်ပွားအောင်အထုဒီသဘောဒီလိုလာမှာမဟုတ်လားအဲ့တော့သဘောတရားအနေနဲ့ဆိုရင်သီပဲဆိုင်ပွားဟုတ်ကဲ့လား ဒါဖြင့်လက်တွေ့အားထုတ်ရင်တော့ဘယ်ကစတာအဲဘွားသည်ပဲဆိုင်ဘာဝေတ္တဗဝိပဿနာမဲ့ခင်ကိုပွားများအားထုတ်မှပဲသိเสียရှိတဲ့ဒုက္ခသစ္စာပိုင်ပိုင်ခြားခြားသိမယ်အဲ့ဒါလို့သိမှပဲပယ်ရမယ်ဒုက္ခရဲ့အကြောင်းသမှုရိယသစ္စာတဏှာပယ်နိုင်မယ်အဲ့ဒါလို့ပယ်မှပဲအကြောင်းဒုက္ခရဲ့အကြောင်းတဏှာငြိမ်းတော့ ဆင်းရဲမဖြစ်ပေါ်တဲ့အတွက်ဆင်းရဲငြိမ့်မယ်ဆင်းရဲငြိမ့်ရရောက်မယ်ဒီလိုမဟုတ်လားဒီတော့တရား၄မျိုးနော်လိုက်ဆိုပရိညေယပိုင်းပိုင်းခြားခြားသိရမိတရားပဟာတဗ္ဗပယ်ရမည်တရားသစ္စိကာတဗ္ဗ ဉာဏ်နဲ့မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမည်တရားသစ္စိကတပဉာဏ်နဲ့မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမည်တရားဘာဝေတ္တပမိမိတန္တာ၌ဖြစ်ပွားစေရမည်တရား စရကြမယ်ပရိညေယပိုင်ပိုင်ခြားခြားသိရမည်တရားပဟာတဗ္ဗပယ်ရမည်တရားသစ္စိကတဗ္ဗမျက်မှောက်ဉာဏ်ဖြင့်မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမည်တရားအဲ့ဒီဉာဏ်ဆိုတာမဲ့ဉာဏ်ပေါ့ဘာဝေတ္တဗ္ဗမိမိတဏ္ဍာ၌ ဖြစ်ပွားစေရမည်တရားဖြစ်ပွားစေရမည်တရားဂိုင်းဆိုစံပရိညေယပရိညေယနောက်တစ်ခေါက် တလုံးစီလိုက်ကောက်တော့သီပဲဆိုင်ွာဟုတ်ကဲ့လားသစ္စာ၄ပါးပြောတာမဟုတ်လားကိုင်းဆိုသီပဲဆိုင်ွာသဘောတရားအများနာလေသင်လှသည် လက်တွေ့ကြတော့ဘယ်အစဆိုပွားတိပဲဆိုင်လက်တွေ့၌ဉာဏ်ဆိုင်သိမြင်သင်လာသည်ပွားတိပဲဆိုင်လက်တွေ့၌ဉာဏ်ဆိုင်သိမြင်သင်လာသည် ตีแปะ ကြီးတို့ပြိဿဟာသိရမယ့်တရားကိုပိုင်ပိုင်ခြားခြားသိပြီးပယ်ရမယ့်တရားကိုပယ်နိုင်လို့ဉာဏ်ဖြင့်သိမြင်ဆက်ရောက်ရမယ့်ချမ်းသာစေချမ်းသာမှာဝဆင်းရဲကကင်းရနိဗ္ဗာန်ကိုဉာဏ်ဖြင့်သိမြင်ဆက်ရောက်ဖို့ရအတွက်ပွားရမယ့်မေဃသစ္စာမေခင်၈ပါးတတိပဋ္ဌာန်တရားကိုကြိုးကြိုးစားစားပွားများအထောက်ကြခြင်းအပြင်ယုံနာတို့ရဲ့